အခန်းကြီး42အငယ်1မှ7ထိုနောက်မှမြောက်လန်းဖြင့်ပြင်တိုင်းတဲသို့ခေါ်သွား၍အိမ်တော်မြောက်ဖက်လွတ်လပ်သော အရက်ရှိမှရှိသော အခန်းများကိုပြလေ၏ထိုအခန်းတို့သည်မြောက်တကားအထိအလျံအတောင်တရာအနံအတောင်90ရှိကြ၏အတောင်20ရှိသောအတွင်းတိုင်းရှိပြင်တိုင်းကြောက်ခင်းရှိတွင်တစ်ဖက်တစ်ချက်၌နယံအခန်း30ရှိ၏ ထိုအခန်းများရှေ့မှာတထောင်ကျဲသောလမ်းနှင့်တကွအတွင်းဘက်သို့ဝင်၍အနံဆယ်တောင်ရှိသောဇင်းကြံရှိ၏အခန်းတကားတို့သည်မြောက်ဘက်သို့မျက်နှာပြုကြ၏အထက်ခန်းတို့သည်ကျင်းကြ၏သူတို့ကျမ်းပြင်သည်အောက်ခန်းကျမ်းပြင် အလေခန်းကျမ်းပြင်နှင့်မညီအထဲသို့ဝင်လျက်ရှိကြ၏အကြောင်းမူကားအခန်း၃ဆင့်ရှိတော်လဲထိုအခန်းတို့သည် အခြားတိုင်းကဲ့သို့တိုင်မရှိ တို့ဖြစ်၍အောက်ခန်းနှင့်အလေခန်းထက်သာ၍ကျင်းကြ၏ထိုအခန်းများတစ်ဖက်တစ်ချက်ပြင်တိုင်းဖက်မှ အခန်းများရှိ၌ကာသောနံရံသည်အလျား950ရှိ၏ပြင်တိုင်းနှင့်ဆိုင်သော အခန်းတို့သည် အလျားအတောင်90ရှိကြ၏ဗိမာန်တော်ရှိမှ အလျားသည်အတောင်100ရှိ၏ပြင်တိုင်းမှလာ၍ထိုအခန်းများခြေရင်းရှိပေ၌ဝင်ရလမ်းရှိ၏အိမ်တော်တောင်ဘက် လွတ်လပ်သောအရက်ကိုကာသောတတိုင်းနံရံ၌လည်းအခန်းများရှိကြ၏ထိုအခန်းစုရှေ့မှရှိသောစင်ကြံမှဆ၍အခန်းအလျားအနံထွက်ရာဝင်ရာတကားရှိသမျှတို့သည်မြောက်အခန်းစုနှင့်ပုံသဏ္ဍာန်တူကြ၏တောင်ခန်းတကားတို့သည်လည်းမြောက်ခန်းတကားတို့နှင့်တူသည်ဖြစ်၍တတိုင်းတစ်ဖက်တစ်ချက်အရှိတို့မျက်နှာပြုသောဇင်းကြံ၌ဝင်ရာတကားဝရှိ၏ အငယ်73မှ20တိုင်းသောသူကလည်းလွတ်လပ်သောအရရှိမှမြောက်ခမ်းနှင့်တောင်ခမ်းတို့သည်တန်ရှင်းသောအခန်းဒါဝရဖျားထံတော်သို့ချင်းကပ်သောယေဘရဟိတ်တို့သည်အလွန်တန်ရှင်းသောအရာများကို စားရသောအခန်းဖြစ်ကြ၏ထိုအရသည်တန်ရှင်းသောကြောင့်အလွန်တန်ရှင်းသောအရာဘောဇင်ပူဇော်တကာအဖြစ်ပြေရာရစ် ဒူးစရိုက်ဖြေရာရစ်တို့ကိုထားရာအရက်ဖြစ်၏ယေပရောဟိတ်တို့သည်ဝင်သောအခါအမှုတော်ဆောင်အဝတ်ကိုဝတ်လျက်တန်ရှင်းသောအရက်မှပြင်တိုင်းသို့မထွက်ရထိုအဝတ်တန်ရှင်းသောကြောင့်ချွတ်ထား၍အခြားသောအဝတ်ကိုဝတ်ပြီးမှလူများရှိရာသို့ထွက်သွားရကြမည်ဟုငါအားပြောဆို၏အတွင်ဗိမာန်တော်ကို တိုင်းပြည်သည်နောက်အရှိတကပြင်းသို့ခေါ်သွား၍ တိုင်းစရာကျူလုံးနှင့် အရှေ့မျက်နာကိုတိုင်းလျှင်ကျူလုံးအပြန်ငါးရာရှိ၏။မြောက်မျက်နှာကိုတိုင်းလျှင်လည်းကျူလုံးအပြန်ငါးရာရှိ၏။တောင်မျက်နှာကိုတိုင်းလျှင်လည်းကျူလုံးအပြန်ငါးရာရှိ၏။အနောက်မျက်နှာကိုတိုင်းလျှင်လည်းကျူလုံးအပြန်ငါးရာရှိ၏။လေးမျက်နှာကိုတိုင်း၍ပတ်လည်၌ရှိသောတန်တိုင်းသည်သန့်ရှင်းသောအရပ်၊မသန့်ရှင်းသော အရပ်တို့ကို ပိုင်းခြားလျက် အလျံအပြန်900အနံလဲအပြန်900ရှိ၏